သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောက်တစ်ခုလဆန်း12ရက်2022ခုနှစ်ဧပြီလ12ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောအလကတုပမတုတ်အနှစ်ချုပ်အပိုင်းနှစ်တရားဒေသနာတော်အလကတုပမတုတ်တံ စတင်ဖြစ်ပေါ်လာဖို့အကြောင်းကိုမနေ့ကရှင်းလင်းပြောကြားပြီးပြီ။ယန္တဘာရဲ့မာရွင်တဲ့အယူဆတစ်ခုပေါ်မှာမူတည်ပြီးတော့ကာမဂုဏ်အာယုန်ကိစ္စတွေကိုမေဖို့နိဗ္ဗာန်ရဲ့အာနိယုမပြုတ်နိုင်ဘူးဆိုတဲ့သူ့ရဲ့အယူဆနဲ့ပတ်သက်ပြီးမြတ်စွာဘုရားကခေါ်ယူဆုံးမတယ်။အဲ့ဒီအကြောင်းနဲ့ဖះဟောလီဟောထားရှိတဲ့ ကာမဂုဏ်အာယုန်ရဲ့အပြစ်တွေဆိုပါတယ်လေကာမဂုဏ်အာယုန်ဆိုတာကတော့ပါလဲဆိုရင်စကလုံးရဲ့အထိပ္ပယ်ကိုသိချသိအောင်ကြည့်မယ်ဆိုရင်ကာမဂုဏ်ဆိုတဲ့စကလုံးရဲ့အထိပ္ပယ်မှာကာမဆိုတာလူချင်းစရာအာယုန်တွေကိုကာမလို့ခေါ်တယ်လူချင်းစရာအာယုန်ကိုအမြင့်တက်ပြီးတော့ပြောမယ်ဆိုရင်မဆုံးနိုင်ဘူးဒါကြောင့်မို့မြတ်စွာဘုရားက နာမည်ရီမတတ်တော့ဘူးလိုချင်စရာအာယုံဆိုတာဘာတွေလဲဆိုမျက်စိနဲ့မြင်လို့ရတဲ့အဆင်အာယုံနားကကြားလို့ရတဲ့အသံအာယုံနှာခေါင်းနဲ့နမ်းရှုလို့ရတဲ့အနံ့အာယုံလျှာနဲ့အရသာခံလို့ရတဲ့ရတ္တအာယုံနဲ့ခန္ဓာကိုယ်ထိတွေ့နဲ့ထိတွေ့ခံစားရတဲ့ဖုတ္တပယုံနော်အဲ့ဒါတွေကိုကာမအဲ့ဒီကာမဆိုတဲ့ လိုချင်စရာအာယုန်တွေဟာခုံဆိုတာခုနဒီနေရာမှာခုနဆိုတာအရေးချင်းကိုပြောတာမဟုတ်ဘူးနှောင်ဖွဲ့တတ်တယ်ဒါတွေကလိုချင်စရာကောင်းပြီးတော့စိတ်ကိုချုံနှောင်ပေးထားတတ်တဲ့အရာတွေလို့ဆိုလိုတယ်စိတ်ထဲမှာစွဲပြီးတော့မခွဲနိုင်အောင်နှောင်ဖွဲ့ထားတတ်လို့စိတ်ကိုနှောင်ဖွဲ့ထားတတ်လို့ကာမဂုဏ်ဆိုတာ ကာမအနှောင်ဖွဲ့များလို့ဆိုလို့တယ်ပေါ့လူချင်းစရာအာယုန်တွေကလူစိတ်ကိုနှောင်ဖွဲ့ထားတတ်တယ်အဲ့ဒါကိုကာမဂုဏ်လို့ခေါ်တာအဲ့ကာမဂုဏ်နဲ့မှာမျက်စိနဲ့မြင်ပြီးတော့ခံစားရတာနားနဲ့နားထောင်ပြီးနှာခေါင်းနဲ့နှမ်းရှုပြီးခန္ဓာကိုယ်နဲ့အဲလျှာနဲ့ရတာခံပြီးခန္ဓာကိုယ်နဲ့ထိတွေ့ပြီးအဲ့လိုအာယုန်တွေခံစားမှုတွေဟာ အာယုန်ဒီပေါ်မှာတွေ့တာတဲ့တဏှာအလျော်စွာခံစားမှုတွေရှိတယ်။အဲ့ဒီထဲမှာဘယ်ခံစားမှု မျိုးကပဲဖြစ်ဖြစ်အဆိုးဆုံးကတော့ဒီဖုတ္တပယုံလို့ဆိုတဲ့အထီးတွေ့နဲ့ပတ်သက်တဲ့အာယုံဟာသက်မဲ့နဲ့ထိတွေ့တာရှိတယ်သက်ရှိနဲ့ထိတွေ့တာရှိတယ်။အရှင်းရှင်းပြောလို့ရှိရင်အမျိုးသားအမျိုးသမီး ဆက်ဆံမှုနဲ့ထိတွေ့တယ်ဖွတ်တပါယုံအဲ့ဒါအနေရမဖြစ်ဘူးလို့ဒီဆံမဲ့ဘုရားရဲ့အနှောက်အယှက်မဖြစ်ပါဘူးတရားသူရနိုင်ပါတယ်လို့တရားရဲ့အနေရမဖြစ်ပါဘူးလို့ဆိုတဲ့ဒီယဟန်တော်နဲ့ပတ်သက်ပြီးမြတ်စွာဘုရားဒီတုတ်တန်ကိုစာဟောတာသူမှားမှားယွင်းမှတ်ယူတာအမှန်ကတော့မြတ်စွာဘုရားကတရားဓမ္မရဲ့အနေရ အနှောင့်အယှက်ဖြစ်တယ်လို့ဆိုတဲ့အရာသည်မဖြစ်ပါဘူးလို့ညင်းွက်လို့မရဘူးဖြစ်တယ်ဆိုတဲ့ဟာဧကနိဋ္ဌဖြစ်ကိုဖြစ်တယ်ဒီလိုဆိုလိုတယ်ပေါ့အဲ့ဒါကိုမြတ်စွာဘုရားကအတိအကျဟောထားတာကို तू ကမြတ်စွာဘုရားရဲ့စကားတော်ပယ်လှန်တဲ့သဘောမျိုးနဲ့မဖြစ်ပါဘူးလို့ तू ပြောခဲ့တာမြတ်စွာဘုရားအဲ့ဒါကိုရှင်းပြီးဟောတယ်အဲ့တော့ကာမဂုဏ်အာယုန်နေနဲ့ပတ်သက်ပြီးမြတ်စွာဘုရားအမြဲတမ်းဒီ စိတ်ရဲ့နှောင်ဖွဲ့ဖြစ်တဲ့လိုချင်စရာအာယုန်တွေဟာအခြေအနေကဘလို့ရှိတုံဆိုတာကိုမြတ်စွာဘုရားရှင်းပြတဲ့ထဲပဲဒီအချက်ပေါင်းဟိုဆယ်ချက်နဲ့ရှင်းပြထားတာဥပမာနဲ့ရှင်းပြထားတာအဲ့ဒါမနေ့ကစကားဆက်မိုံလေးနည်းနည်းလောက်ထပ်ပြောမယ်ဆိုရင်နော်ကာမဂုဏ်အာယုန်တွေဟာဘာနဲ့တူတုံဆိုရင် အမေယိုးနဲ့တူတယ် အမဲသားကိုပြောင်းနေအောင်ချစ်ပြီးတော့ဒီသွေးစသွေးနှလေးအနတ်အသက်ကလေးတွေကြံတဲ့အမဲယိုးကောင်မဲယိုးတစ်ခုကိုပြစ်ပေးလိုက်တဲ့အခါငတ်နေတဲ့ခွေးဟာအဲ့ဒီမဲယိုးကိုတနေ့ကုန်ရှာနေရဲ့သူကဝါမှာမဟုတ်ဘူးအာသာပြေးမှာမဟုတ်ဘူး ตายမှုကိုရမှာမဟုတ်ဘူးဒီမဲရိုးကြီးကို तू ဝါပြီးတော့လည်းမစားနိုင်ဘူးမားနေတော့ဝါလည်းမဝါနိုင်ဘူးသို့တော့ဒီမဲရိုးကြီးကိုလည်းမလွတ်နိုင်ဘူးအမဲသားအနံ့ကလေးနဲ့ तू ကဆွဲမဲ့နေတာကာမဂုဏ်အာယုဆိုတာအဲ့တိုင်မှာပဲတဲ့အမဲရိုးနဲ့တူတယ်မဲဟာလွတ်နိုင်မှာမဟုတ်ဘူးဒါဟာဘဟုဒုက္ခဘဟုပါယတာဒုက္ခတွေအမတန်များတယ်ဒီကာမဂုဏ်အာယုရဖို့ကြိုးပမ်းရတာတွေလည်းဆင်းရဲမှုတွေအများကြီးဖြစ်တယ် အာရီနိုပစ်အဲ့ဒီလိုကြိုးကြိုးပမ်းပမ်းရထားလို့ဖိုးတန်လာလို့ဆိုမဟုတ်အပြစ်တွေအများကြီးပဲအပြစ်ဆိုတာအကောင်းကျိုးမပေးတဲ့အရာတွေအများကြီးဖြစ်တယ်တော့အဲ့ဒီလိုမြတ်စွာဘုရားတစ်ခုပြီးတစ်ခုခေါ်လာခဲ့တာเนาะဒီနောက်တစ်ခုကအမေယုံနဲ့တူတယ်လို့ပဲသားတစ်နဲ့လည်းတူတယ်သားတစ်ဆိုတာ အမဲစေးသွားကြည့်လိုက်လို့ရှိရင်အမဲသားလေးတွေကိုတုံးတစ်ပြီးတော့ထားတဲ့သားတစ်ကလေးအတစ်ကလေးတွေအဲ့ဒီအမဲသားတုံးလေးတစ်ခုကိုခြီးတကောင်ကခြီးသွားမယ်ဆိုရင်အဲ့ဒီနှုတ်သီးထဲမှာအမဲသားတုံးရှိနေသမျှအဲ့ဒီကြီးကိုကျန်တဲ့ကြီးတွေကဝိုင်းလိုက်တယ်လွတ်လိုက်လို့ရှိရင်သူကလွတ်သွားပြီးတော့နောက်တစ်ကောင်ကခြီးသွားရင်အဲ့ဒီနောက်တစ်ကောင်နောက်လိုက်ကြပြန်ဆိုလိုတာက ဒီအမဲသားတုံးလေးဟာအများကြိုက်ဖြစ်သည့်အတွက်ကြောင့်အဲ့ဒီအများကြိုက်ဖြစ်တဲ့အမဲသားတုံးလေးကိုနှုတ်သီးနဲ့ခြီထားသမျှသူဟာထိုးစိတ်တာတို့ဝိုင်းလိုက်တာတို့ခံနေရမှာပဲလွတ်လိုက်တာနဲ့တပြိုင်နက်ချမ်းသာသွားတယ်ကာမဂုဏ်အာယုဆိုတာလည်းအဲ့တိုင်းပဲမင်းဆုတ်ကင်ထားသမျှမင်းဒုက္ခတွေရောက်လိုက်ပဲလွတ်လိုက်မှပဲချမ်းသာမယ်ဆိုတဲ့အတိပ္ပယ်မြတ်စွာဘုရားဟောတာဖြစ်တယ်နောက်ထပ်ဥပမာတစ်ခုအနေနဲ့မြတ်စွာဘုရားထပ်ပြီးတော့ပေးတယ် ဒီကာမဂုဏ်အာယုဆိုတာဟာတဲ့။ဘာနဲ့ဥပမာတူတော့လို့ဆိုတော့ဒီအင်္ဂါရတိနိကုပမာတဲ့။တိနုကုပမာတိနာဥက္ကာတိနာဆိုတာမြက်ဥက္ကာဆိုတာမြက်တွေကိုထုံးထားတဲ့မြက်ထုံးကြီးကိုမိရှို့တယ်။တောရက်တွေမှာအလင်းအောင် ညမိုက်လေလို့လင်းအောင်ရှိတဲ့အခါမြို့ခီးသွားတဲ့အခါမှာမြက်ထုံးကိုထုံးပြီးတော့အဲ့ဒီမြက်ထုံးကိုမိရှို့တာမိရှို့ပြီးအဲ့ဒီအလင်းနဲ့သွားတယ်တော့ဒီနေရာမှာဆိုလိုတာကကာမဂုဏ်တွေဟာတဲ့အဲ့ဒီမြက်ထုံးကိုမိရှို့တာနဲ့တူတယ်ပေါ့ အဲ့ဒါမြက်မီးရှူးလို့ခေါ်တာပေါ့နော်မီးရှူးလို့ခေါ်တာပေါ့မီးရှူးမြက်ကိုရှို့ထားတဲ့မီးအဲ့ဒီမြက်မီးရှူးကိုဝုန်းနဲ့လောင်တာမင်းကင်ထားလို့ရှိရင်တော့လက်လောင်တော့မှာပဲမြက်မီးရှူးမီးလောင်လို့ရှိရင်လက်ကလွှတ်ရင်လွှတ်မလွှတ်ရင်မင်းဒုက္ခရောက်ကာမဂုဏ်အာယုဆိုတာလည်းဒီတိုင်းပဲ မင်းလွတ်ရင်လွတ်မလွတ်ရင်ဒုက္ခရောက်မယ်ဆိုတာဒါမို့မျက်မိရှုနဲ့တူတယ်လို့သူတို့ဟောလာနောက်တစ်ခုကတော့အင်္ဂါရကာတုဆိုအင်္ဂါရဆိုမိကြီးခဲတွေကာတုဆိုတာတွင်းကြီးမိကြီးခဲတွေကိုတွင်းကြီးတဲ့ထည့်ထားတယ်တချို့တခါတလေကျတော့အဲ့ဒီမိကြီးတွင်းကြီးတဲ့ပြစ်ချပြီးတော့ထပ်ပေးတာတွေရှိတယ်ပြစ်ဒဏ်ချတာရှိတယ်အဲ့ဒီမိကြီးတွင်းကြီးဆိုတာဘသူအနာနာကတ်ကတ်မေတ္တာမပူတယ် ကာမဂုဏ်အာယုဆိုတာလည်းပဲအနာနာကတ္တုတွေကို ပူလောင်စေတယ်နော်အနာနာမကတ်နဲ့ကာမဂုဏ်ဆိုတာအနာနာကတ်လိုက်တာနဲ့ပူလောင်မှုကိုခံရလိမ့်မယ်မင်းဒုက္ခရောက်လိမ့်မယ်ဒါကြောင့်မို့မိကြီးကျွန်းကြီးနဲ့လည်းတူတယ်အေးမြမဲ့နေရမဟုတ်အေးရလို့ထင်ပြီးတော့ကာမဂုဏ်အာယုကိုလက်ခံထားမဲ့ဆိုရင်မိကြီးတွင်ကြီးနာကတ်နေရသလိုပဲအပူနဲ့ပဲတွေ့ရမယ် နောက်တစ်ခုကတော့သူပိနကုပေါ်မှာအိမ်မက်နဲ့တူတယ်အိမ်မက်ဆိုတာနိုးရနဲ့ပြောက်တာနော်နိုးရနဲ့ပြောက်တာကာမဂုဏ်အာယုံဆိုတာလည်းဒီလိုပဲခံစားရတဲ့အချိန်နဲ့ခဏတာလေးပြီးပြောက်သွားတယ်နော်တရားဝယ်ကောင်းတဲ့အချိန်လေးကအမှန်တမ်းတူတော့နေနိုးလိုက်တာနဲ့အိမ်မက်ကပြောက်သွားသလိုပဲဒီကာမဂုဏ်အာယုံဆိုတာလည်းပဲ အမတမတူတော့တဲ့အချိန်ပိုင်းလေးမှာပြည့်စည်သွားတယ်။ဒါကြောင့်ကာမဂုဏ်အာယုန်နဲ့လည်းတူတယ်။နောက်တစ်ခုကတော့အဲ့ဒီရာစိတ်တကူပမာတောင်းထားတဲ့သူများစီကခက်တခဏငားပြီးတော့တုံးတဲ့ပစ္စည်းဝတ္ထုနဲ့လည်းတူတယ်။အဲ့ဒါဘယ်လိုတူတာတုံးဆိုကာမဂုဏ်အာယုန်ဆိုတာဟာတဲ့ တခါအခိုက်အတန့်လေးတစ်ခုသာပိုင်ဆိုင်လို့ရတာတဲ့အမြဲတမ်းပိုင်လို့မရဘူးကိုပိုင်တာတခဏလေးပဲငားထားတဲ့ပစ္စည်းဆိုတာဟိုတရက်သုံးမဲ့လို့ငားထားရင်တရက်ပြီးရင်ပြန်ပေးရမှာလေတပတ်ငားရင်တပတ်ပြီးရင်ပြန်ပေးရတယ်အချိန်တူလေးတွင်သာသုံးလို့ရတယ် ကာမဂုဏ်အာရုံဆိုတာလည်းအဲ့တိုင်းပဲချိန်တို့လေးတွင်တခဏလေးတွေပဲကိုသုံးလို့ရမယ်ဆိုအဲ့ဒါကြောင့်ငှားထားတဲ့ပစ္စည်းနဲ့တူတယ်တဲ့နောက်တစ်ခုကတော့အသိရှိတဲ့တစ်ပင်ကာမဂုဏ်အာရုံဆိုတာအသိရှိတဲ့တစ်ပင်နဲ့တူတယ်အသိသိတဲ့တစ်ပင်ဆိုတာလမ်းဘေးမှာပေါက်နေတဲ့အသီးရှိတဲ့သစ်ပင်ဆိုလို့ရှိရင်လူတကာကအသီးကိုစားကျင်ကြတဲ့အခါဒီသစ်ပင်ကို လာပြီးတော့အသီးတွေဆွယူချတယ်ပေါ့အဲ့လိုဆွယူတဲ့အခါမှာလူရဲ့လောဘဆိုတာပြောလို့မရဘူးအများပိုင်တဲ့တစ်ပင်တွေဘုံကတက်ပြီးတော့တစ်သီးခူးနေတဲ့လူတယောက်အဲနောက်တယောက်ကလာပြီးတော့တပင်လုံးကိုသူရချက်တော့ဒီပင်ကိုအောက်ကနေလွှမ်းနေတိုက်ပြီးတော့လှဲတယ် လွှမ်းနဲ့တိုက်ပြီးတော့လှဲမယ်အဲ့ဒီလိုလွှမ်းနဲ့တိုက်လှဲနေတဲ့အချိန်ဒီလူတစ်ပင်မဆင်းရင်ဆင်းမဆင်းလို့ရှိရင်သူဟာခြေကျိုးလက်ကျိုးနဲ့ဒုက္ခရောက်လိမ့်မယ်ကာမဂုဏ်အာယုဆိုတာအဲ့တိုင်းပဲအသိရှိတဲ့တစ်ပင်လိုပဲအများပုံဆိုင်ဖြစ်နေသည့်အတွက်ကြောင့်လွှတ်ရင်လွှတ်မလွှတ်ရင်ဒုက္ခရောက်လိမ့်မယ်လို့သူတို့ဆိုလိုတဲ့အတိတ်ပဲနော်သူတို့ဆိုလိုတဲ့အတိတ်ပဲဒါအသီးသီးတဲ့သစ်ပင်နောက်တနည်းအားဖြင့်ပြောမဆိုလို့ရှိရင် ဒီအသေးမသေးတဲ့သပင်ကြတော့ဘယ်သူမှလှည့်မကြည့်ဘူးအသေးသေးတဲ့သပင်ကြတော့ဟိုလူကလာခုဒီလူကလာခုဟိုအကိုင်းချိုင်းချဒီအကိုင်းချိုင်းချနဲ့ရုပ်ပြည့်စင်မြဖြစ်တာဒီသပင်ကြီးကကျိုးပဲ့ပျက်စီးသွားတာပဲနော်ဒီမဟာစနကဇမဆိုလို့ရှိရင်စနကမင်းကြီးကဒီဥယျာဉ်လာတော့ကသဲပင်ကြီးနှစ်ပင်ရှိတယ်တပင်ကအတိပတိဘူး တပင်ကအသီးတွေတီးတာအဲ့တော့ဆင်းစီးပြီးသွားတဲ့အခါကျတော့တဲပင်အောက်ရောက်တဲ့ကောတဲသီးတွေကိုဆင်မောကနေပြီးတော့လှမ်းပြီးတော့ဘယင်ကခူးလိုက်တယ်ခူးပြီးတော့အဲ့ဒီအသီးလေးကိုစားတော့ဘယင်ခူးတယ်ဆိုပြီးနောက်လူတွေကခူးကြတာအကုန်လုံးသူခူးငါခူးနဲ့လိုက်လာတဲ့လူတွေအကုန်ခူးပြန်ထွက်လာတဲ့အခါကျတော့အဲ့ဒီပင်ကြီးကအကိုင်းတွေကျိုးပဲရုပ်ပြဆင်းမြဖြစ်ပြီးအသီးတွေတခုမှမရှိဘူးပင်ကြီးကဥစားသွားတယ်ဟိုဘက်က အတိမသိတဲ့အပင်တော့ဘယ်သူကမှချိုးဖက်မဲ့လို့ရှိဘူးကာမဂုဏ်အာယုဆိုတာအဲ့တိုင်ပဲနော်ရုပ်ရဆင်းရဲဖြစ်သွားစေနိုင်တယ်လို့ဆိုရအတိတ်ပဲလည်းပဲရတယ်ပေါ့နော်အဲ့ဒါဒုက္ခဖလူပမာအတိရှိတဲ့တစ်ပင်ဟာအဲ့လိုပဲဒုက္ခရောက်တယ်ကာမဂုဏ်အာယုအဲ့တိုင်ပဲလို့နားလဲအောင်မြတ်စွာဘုရားဟောတဲ့အတိတ်ပဲပါနောက်တစ်ခါအတိတုနုပမာတိတုနာဆိုတာ ငါတို့အသားတို့ချက်မဲ့ပြုတ်မဲ့လူတွေဟာစင်တီတုံးဆိုတာရှိတယ်အဲဒီစင်တီတုံးပေါ်မှာ တင်ပြီးတော့အသားကိုလှီးကြတာလှီးတာကအသားပဲဒါပေမဲ့စင်တီတုံးမှာဓာရတွေကြီးပဲကောင်းတယ်အလှခံရတယ်လေသူအပေါ်နေခုတ်တယ်ခုတ်သူထိတာပဲအောက်ကစင်တီတုံးဆိုတဲ့တုံးပေါ်မှာတင်ပြီးတော့အသားလှီးတာအသားခုတ်တာအလုံးဟာသူကဓာရရတွေကြီးပဲ အဲ့တော့ကာမဂုဏ်အာယုံလက်ခံထားတဲ့ပုဂ္ဂိုလ်ဟာဒါရတွေဒါရတွေနဲ့ကြည့်ရလို့ဆိုလို့ထိခိုက်ပျက်စီးမှုတွေအများကြီးရှိတယ်။ဒါကြောင့်ကာမဂုဏ်အာယုန်တွေကတာယာပွဲမကောင်းဘူးတဲ့။အော်နောက်တစ်ခုကတော့ဗာနဲ့ဥမပေးတုံးဆိုမြတ်စွာဘုရားတတ္တိသူလူပမာတယ်။လှန်လှန်တခြင်းလှန်ဆိုတာထိုးတာပဲလေ။အဲ့တော့ကာမဂုဏ်အာယုန်ဆိုတာတာယာပွဲမရှိပါဘူးတဲ့ ကာမဂုဏ်အာယုံကိုခံစားတဲ့ပုဂ္ဂိုလ်ဟာဒီထိုးထိုးနှက်မှုတွေကိုခံနေရတဲ့ပုဂ္ဂိုလ်ပဲကာမဂုဏ်အာယုံလိုချင်တဲ့ပုဂ္ဂိုလ်တွေဝိုင်းပြီးတော့ထိုးနှက်ခြင်းကိုခံရလို့တတ္တိသူလူပမာလှန်တဲ့အလားသဏ္ဍာန်တူတယ်ဒုက္ခတွေအများကြီးကြုံရတတ်တယ်လို့ဒီလိုဟောတာနော်နောက်ဆုံးကြတော့နောက်ဆုံးတစ်ခုကပါတော့တပ္ပတိရူပမာမွေးအုပ်ခေါင်းနဲ့တူတယ်မွေးဆိုတာ အဲတချို့မွေကတော့အမီးမှစိတ်ရှိတာရှိကောင်းရှိနိုင်တယ်ပေါ့နော်။ညာသောအပြင်မွေဟာခေါင်းကပဲစိတ်ရှိတာဟုတ်ခေါင်းပိုင်းမှာပဲစိတ်ရှိတာအမီးပိုင်းမှာဘာမှကိစ္စမရှိဘူး။အဲ့တော့မွေတွေးလို့ရှိရင်မွေရဲ့ခေါင်းပိုင်းကအနည်းရှိတဲ့အပိုင်းပဲ။အမီးပိုင်းကဆိုအနည်းမရှိဘူး။တကယ်တော်ကြီးတွေထဲမှာထန်းလုံးလောက်ရှိတဲ့မွေကြီးတွေနဲ့တွေးလို့ရှိရင်ကြီးကုန်ချိပြီးတော့ မွေကြီးရဲ့ခေါင်းကဘယ်ဘက်ကရှိတာလဲဆိုတာကိုကြည့်ပြီးခေါင်းဘက်ကရှောင်ပြီးတော့အမီးဘက်ကသွားကြတယ်မကျွမ်းကျင်တဲ့ပုဂ္ဂိုလ်ကခေါင်းဘက်ကသွားရင်တော့မွေအနေပေးတာခံအဲ့တော့မွေရဲ့ခေါင်းဆိုတာဟိုကြောက်ရွံ့ရမယ်အန္တရာယ်မကင်းတဲ့နေရာကြီးဖြစ်တယ်ပေါ့ဒါကြောင့်မို့ကာမဂုဏ်အာယုဆိုတာလည်းပဲအန္တရာယ်မကင်းတဲ့အရာဖြစ်တယ်လို့မြတ်စွာဘုရားဟောလို့တာအဲ့တော့မြတ်စွာဘုရားကဒီမျက်စိနဲ့မြင်လို့ မြင်ပြီးတော့နှစ်သက်စရာကောင်းတဲ့အာယုံနားကြားပြီးတော့နှစ်သက်စရာကောင်းတဲ့အတန်အနံ့ရှိပြီးနှစ်သက်စရာကောင်းတဲ့အနံ့နဲ့လျှာပေါ်မှာနှစ်သက်စရာကောင်းတဲ့အရာသာခန္ဓာကိုယ်အထိတွေ့နှစ်သက်စရာကောင်းတဲ့အရာဒီကာမဂုဏ်အာယုန်นี่ဟာလူကိုတာယာမှုကိုပေးတာကအမတမနေပြီးတော့ဒုက္ခပေးတာကပူများနေပါတယ်လို့သူတို့ဆိုလိုတယ်ပေါ့နော်။ဒါကြောင့်လက်ကြည့်လိုက်မယ်ဆိုရင် လူတွေဟာဘာလို့ ပင်ပင်ပန်းပန်းအတမွေးမှုကိစ္စတွေလုပ်ပြီးတော့အပင်ပန်းခံပြီးတော့ရှာကြမ်းနေရသလဲဆိုဒီကာမဂုဏ်အာယုန်တွေအတွက်လို့ဖြစ်နေတာပေါ့ဓမစင်းနဲ့လိုက်ကြည့်လိုက်မယ်ဆိုဒီကာမဂုဏ်အာယုန်ရဖို့အတွက်လူတွေဟာရှာကြတာလေရှာရမတချို့ဆိုလို့ရှိရင်အန္တရာယ်မတန်များတဲ့ပင်လယ်ခရီးဖြတ်ပြီးတော့ရှာတယ်ဆိုအန္တရာယ်ရှားတဲ့ဟာကိုစီးပွားရှာကြတယ် အဲ့ဒါလို့အသက်ကိုဆော့ပြီးတော့စီဝါရှားနေခြင်းဟာကာမဂုဏ်အာယုန်တွေအတွက်တစ်ဖက်ဒါမို့အလွန်အနေများတဲ့ဟာတွေတို့မြတ်စွာဘုရားကဒီတုတ်တံမှာဒီအလက္ခဏုပမတုတ်တံမှာအန္တရာယ်ဒီကာမဂုဏ်အာယုန်တွေခံစားလို့မဖို့နေပါဘူးအန္တရာယ်မရှိဘူးလို့ပြောတာ ਨੇ ပတ်သက်ပြီးအန္တရာယ်လွန်များတဲ့အကြောင်းကိုမြတ်စွာဘုရားဟောပြီးတော့အဲ့ဒီယဟန်သူ့ကို ဆုံးမတာဖြစ်တယ်ငါဟာကာမဂုဏ်အာယုန်ရဲ့အပြစ်ကို အခုလိုအမျိုးမျိုး ဟောပြခဲ့တယ်အဲ့ဒါကိုမင်းမကောင်းတဲ့နီးနဲ့အမှတ်မှတ်လွဲပြီးတော့မင်းပြောတဲ့စကားတွေဟာငါတို့ကိုလည်းဆွဆွဲရရောက်တယ်ကိုကိုကိုလည်းဖြည့်ဆည်းရရောက်တယ်မကောင်းမှုအကုသိုလ်တွေလည်းမင်းရင်ထဲမှာဖြစ်ပွားစေတယ်အဲ့ဒီလောက်ရတဲ့ဟာ မင်းအတွက်ဆင်းရဲဒုက္ခတွေဖြစ်လိမ့်မယ်အချိန်များစွာ အကျိုးမဲ့အတွက်ဖြစ်လာလိမ့်မယ်တော့ရှမ်းတစ်ပါးရဲ့လွဲမှားတဲ့အယူဆနဲ့မြတ်စွာဘုရားရဲ့စကားကိုတွန်းလှန်ဖယ်ရှားတဲ့အပြစ်တစ်ခုကျုံလာလို့မြတ်စွာဘုရားဒီတုတ်တန်ကိုအဲ့ဒီဟန်ကိုခေါ်ပြီးတော့ဆုဆုံးမှာနော်ဆုဆုံးမှာဆုဆုံးမှာတဲ့အခါကျတော့သူဟာ မြတ်စွာဘုရားကိုဖြောင်းချက်ပေးတာမျိုးမရှိဘူးသူနော်ငုတ်တုတ်ထိုင်ပြီးတော့ရှင်တဲ့ကတော့မြတ်စွာဘုရားပြောတာလက်မခံတဲ့သဘောရှိတယ်အဲ့ဒါလို့လက်မခံမနဲ့နေတော့မြတ်စွာဘုရားကရဟန်းပရိသတ်ကိုလှည့်ပြီးတော့ပြောတယ်ရဟန်းတို့ငါပြောမဲ့စကားကိုဘယ်လိုထင်ကြလဲဟောဒီအရိဋ္ဌဆိုတဲ့ယဟန်ဟာ ငါဖရားရဲ့ဓမ္မဝိနည်းဆိုတဲ့အဆုံးအမမှာသူဟာအငွေလေးတောင်ကြံသေးရဲ့လားသူ့ရဲ့အယူဆကြီးကြောင့်လို့ငါရဲ့အဆုံးအမတရားတော်ဒီမှာအတိညာဆိုတဲ့အငွေလေးသူ့မှာကြံသေးရဲ့လားသူအဲ့ဒါလေးတောင်ကြံတော့မယ်မထင်ဘူးလို့မကြံတော့ဘူးလို့မြတ်စွာဘုရားဆိုလိုတယ်ဖះသုံးလိုက်တဲ့စကားလုံးကဥတ္တမိကတာတဲ့ဥတ္တမိကတာဆို ဒီနားလည်အောင်ရှင်းပြရမယ်ဆိုရင်မြတ်စွာဘုရားအငွေလေးကြံသေးလားဆိုလူတွေမှာယောဂပြင်းလို့နော်အသက်ရှူတွေလည်းရပ်သွားပြီနှလုံးကုန်တွေလည်းရပ်ပြီးတော့သေကန်လေးဖြစ်နေပြီဆွဲချိန်လေးမှာဒီနှလုံးသားသားမှာအငွေလေးကြံသေးလားဆိုတာစမ်းကြတယ်အဲ့ဒီငွေလေးကြံနေသေးရင်ပြန်သက်ရှင်တာတွေရှိတယ်ပေါ့နော်နောက်ဆုံးအငွေလေးပေါ့အပူငွေလေး ပြောမယ်ဆိုရင်တော့ဒါကမ္မဇာဒေသောတလို့ခေါ်တယ်လူရဲ့ခန္ဓာကိုယ်မှာဒီသေးတယ်လို့သတ်မှတ်ရတာသုံးခုရှိတယ်ပေါ့အာယုဆိုတဲ့ရုပ်သက်အာယုဆိုတဲ့ရူပစီဝိတ္တရိယလို့ခေါ်တယ်ရုပ်ရဲ့အသက်နော်ရုပ်အသက်ဆိုတာရုပ်ကိုမပုတ်မတိုးအောင်ထပ်ပြီးတော့ဖြစ်အောင်ထိန်းထားတဲ့သဘော သူလည်းပျက်စီးတာပဲဘာနဲ့တူတော့ဆိုရင်ကြာပင်လေးတွေကလန်းဆန်းနေအောင်ရေကနေထိန်းထားသလိုပဲနော်ကြာပင်လေးတွေလန်းဆန်းနေတာရေကထိန်းထားအဲ့ဒါလိုပဲရှုပ်စီဝီတိန်တွေကလူရဲ့ရုပ်ခန္ဓာကိုယ်တွေကပုတ်တိုးပြီးတော့မသွားအောင်လန်းဆန်းနေအောင်တိုးတက်နေအောင်ထေရူပစီဝီတိန်တွေကထိန်းထားတာအဲ့ဒါကိုအသက်လို့ခေါ်ကြတယ်အာယုအသက်ပြီးတဲ့အခါဘာတော့ဆိုရင် ကန့်ကြောင်ဖြစ်ပေါ်လာတဲ့အပုဓာတ်ဟိုမီးနဲ့กินလို့ပူတဲ့အပူမဟုတ်ဘူးရာသီဥတုကြောင့်ပူတဲ့အပူမဟုတ်ဘူးကံကပေးလိုက်တဲ့ကိုဘူးအငွေ့အဲ့ဒါခန္ဓာကိုယ်ထဲမှာရှိတယ်အဲ့ဒီအငွေ့အပုဓာတ်ဥတ္တမပြီးတဲ့အခါကျတော့ဝိညာဏလို့ဆိုတဲ့အသိစိတ်ဒီသုံးခုလူသေးပြီလို့ဆုံးဖြတ်ရတဲ့အခါမှာ အာယုဆိုတဲ့ဇီဝိတ္တိတွေလည်းချုပ်သွားပြီဥတ္တမဆိုတဲ့ကမ္မဇဒေဇောတက်ကလည်းအပူမရှိတော့ဘူးဒါမှမဟုတ်လူသိရင်အေးဆက်သွားတယ်လေအဲ့ဒီလိုအပူငွေလုံးဝလက်ချံမရှိဘူးအေးသွားပြီအသိစိတ်လည်းမရှိဘူးဆိုရင်ဒါသိတယ်လို့သတ်မှတ်တယ်ပေါ့အဲ့ဒီထဲမှာအသိစိတ်မရှိတိုင်းသိတယ်လို့မသတ်မှတ်ပြန်ဘူးအရေးကြီးဆုံးနှစ်ခုကတော့အာယုနဲ့ဥတ္တမဒီနှစ်ခုအဓိကကြတယ် အသိစိတ်ဆိုတာတခါတလေ unconscious ဖြစ်သွားတဲ့အခါမျိုးလို့စိတ်မှုန်သွားတဲ့အခါမျိုးမှာစိတ်မရှိတော့နောက်တစ်ခါဒီရောထသမဘဝင်စားတဲ့အခါမှာစိတ်ပိုင်းဆိုင်ရာတွေကုန်ချုပ်သွားတာရှိတယ်အသိဉာဏ်ပြမဖြစ်နေတဲ့အခါမှာအသိစိတ်ဆိုတာမရှိဘူးတော်တော်သိလားဆိုမသိဘူးသူကတက်ရှင်အဲ့တော့လူတွေရဲ့တက်ရှင်မှုကနှစ်ခုရှိရမယ်တစ်ခုကဘာတော့ဆိုရင်ရုပ်စီဝီတင်တရီဆိုတဲ့ရုပ်သက်တစ်ခုရှိရမယ် နောက်ပြီးတော့မှဥတ္တမဆိုတဲ့ကမ္မဇတိသောတရှိရမှာအဲ့ဒီတစ်ခုကအဓိကအဲ့ဒီနှစ်ခုကြတော့အာယုနဲ့ဥတ္တမဥတ္တမနဲ့အာယုသည် အပြန်အလှန်မိပြီးထိန်းချောင်းထားကြတယ်သူတို့နှစ်ခုကအာယုကိုမိပြုပြီးတော့ဥတ္တမဖြစ်တယ်ဥတ္တမကိုမိပြုပြီးတော့အာယုကဖြစ်တယ်ဒီနှစ်ခုဟာတစ်ခုပြည့်ရင်ထိန်းထိန်းချောင်းလို့မရတော့ဘူးပေါ့နော်အဲ့တော့ဒီနှစ်ခု လုံးဝချုပ်ငိမ့်သွားရင်သေတယ်လို့ခေါ်တယ်အဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားဒီအရိဋ္ဌဆိုတဲ့ယဟန်ဟာကာမဂုဏ်အာယုန်တွေခံစားတဲ့ပုဂ္ဂိုလ်ဇံမဲ့ဖို့နိဗ္ဗာန်ရနိုင်တယ်ဇံမဲ့ဖို့နိဗ္ဗာန်တွေကိုမရဖို့အတွက်အနှောက်အယှက် intervention မဖြစ်ဘူးလို့သူပြောနေအဲ့ဒီပြောတာဟာသူ့ရဲ့လွဲမှားမှုပဲအဲ့ဒီလွဲမှားမှုကြောင့် သူဟာတရားဥရဖို့အတွက်မြတ်စွာဘုရားဟောတဲ့တရားတွေပေါ်မှာဒီသူ့ရင်ထဲမှာရှိတဲ့အသိဉာဏ်လေးကိုအရင်တည်ပြီးတော့မဲ့ဖို့နိဗ္ဗာန်ရနိုင်ပါအောင်မလားမဲ့ဖို့နိဗ္ဗာန်ရဖို့လူတရားဟောဟာအသက်ပြန်ရှင်ဖို့ကိုငွေလေးကြံသေးလားဆိုတာဥတ္တမိကတာဒီအပူငွေလေးတောင်မှသူကရှိပါအောင်မလားမြတ်စွာဘုရားအဲ့လိုပြောလိုက်တာနော်ဥတ္တမိကတာဆိုအဲ့ဒါကိုပြောတာ အပူငွေလေးတောင်ကြံသေးရဲ့လားဒီလိုယူဆတစ်ခုယူဆလို့ရှိရင်မဖို့နိဗ္ဗာန်ရဖို့အတွက်ဉာဏ်ဆိုတဲ့ပုအပူငွေလေးသူ့မှာကြံသေးရဲ့လားလို့ဆိုရဟန်းတွေကဖြေကြတယ်အရှင်ဘုရားတဲ့ဘယ်ကြံတော့မလဲဒီကိုတော့မှအခုလိုယူဝါဒအမှားကြီးနဲ့မြတ်စွာဘုရားကိုဆန့်ကျင်မဲ့လုပ်နေတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်မှာလဲအသိဉာဏ်အပူငွေဆိုတာလက်ကြံရှိပါတော့မလဲ အေးဆက်သွားပြီဆိုတော့သေဖို့ပဲရှိတော့တယ်ပေါ့ဒီလိုဆိုလိုတာပေါ့နော်ဒါဥဒ္ဓမိကတဆိုတဲ့စကားလုံးရဲ့အတိပ္ပယ်အဲ့ဒီလိုပြောလိုက်တဲ့အခါကျတော့အရိဋ္ဌယဟန်ဟာဘုရားရှိမှပဲခေါင်းကိုက်ဆိုင်ကြပြီးတော့မှိုင်ပြီးထိုင်နေတယ်ဝန်ချတောင်းပန်တာလည်းမလုပ်ဘူးဘာမှမလုပ်ဘူးတိတ်တိတ်လေးနေမျက်နှာမသားမယားလက်ကုန်းကိုက်ဆိုင်ကြပြီးမျက်နှာအောက်ချပြီးရှေ့ပါပြောမှမသိနော် ဘာပြောပါဆိုမှမသိရနဲ့ငုတ်တုတ်ထိုင်နေတော့ဖျားရှိပါအဲ့လိုငုတ်တုတ်ထိုင်နေတာကိုကြည့်ပြီးတော့မြတ်စွာဘုရားကရဟန်းတို့ထေရိဋ္ဌယဟန်ဟာသူ့ရဲ့ဆိုးရုပ်တဲ့အယူဝါဒနဲ့ပဲသူ့ရဲ့ဘဝဟာထင်ရှားလာလိမ့်မယ်နောက်ကျပေါ်လာလိမ့်မယ်ပေါ့မြတ်စွာဘုရားအဲ့ဒါကိုပြောလို့ရှိတယ်ပညာရိပ်တတိတကေနာကမေနာ မင်းတနေ့ကျရင်ကိုလှုပ်ရနဲ့ကိုခံလိုက်ရလိမ့်မယ်တွေ့လိမ့်မယ်ကိုလှုပ်တာကိုခံရလိမ့်မယ်ပေါ်လာလိမ့်မယ်တနေ့ကျခုချိန်တော့မဖြစ်သေးဘူးပေါ့နော်ကိုလှုပ်တဲ့လှုပ်ရနဲ့ကိုဘဝထင်ရှားလာလိမ့်မယ်အဲ့တော့ငါတို့ကဘာမှပြောစရာမရှိတော့ဘူးအဲ့တော့ယဟန်တွေကိုငါပေးမယ်မြတ်စွာဘုရားယဟန်တွေပဲကိုလှည့်ပြီးတော့ကဲငါမေးမယ်ယဟန်တို့တင်းတို့လည်းပဲ အရိဋ္ဌယဟန်ပြောသလိုဒီကာမကိစ္စတစ်ခုကျွလွန်ပြီးဒီကာမကိစ္စကိုလောက်ကောင်းတယ်အန္တရာယ်ကိုမတားဘူးလို့မင်းတို့ရောဒီလိုထင်ကြသလားလို့နော်ဒီလိုထင်ကြသလားဆိုတော့မထင်ပါဘူးဗျာကာမဂုဏ်အာယုန်တွေဟာ မဖို့နိဗ္ဗာန်ရဲ့အန္တရာယ်တွေဖြစ်ပါတယ်လို့မြတ်စွာဘုရားဟောထားတာသူတို့သိရှိနားလည်ကြပါတယ်လို့အဲ့လိုယဟန်တွေကဒီအသေးစိတ်ပြောတဲ့ပြန်လျှောက်ကြတဲ့အခါမှာမြတ်စွာဘုရားကနော်ဒီရိဋ္ဌယဟန်ဟာကိုကိုယ်တိုင်မှားယွင်းတဲ့အယူဆတရားနဲ့ငါငါဟောငါကိုလည်းပဲဆွဆွဲရရောက်တယ်နော်ငါကိုလည်းဆွဆွဲရရောက်တယ်သူကိုယ်သူလည်းဖြည့်ဆည်းပြရရောက်တယ် ဒီမကောင်းမှုအကုသိုလ်တွေလည်းသူ့မှာတိုးတက်မြပြလာတယ်တဲ့ငါပြောမယ်တဲ့အဲ့ဒီတိုးတက်မြပြမှုတွေဟာသူ့အတွက်ရှည်ရှည်ကောင်းကျိုးရမှာမဟုတ်ဘူးဆင်းရဲတဲ့အကျိုးတွေသူရလိုက်မယ်ဆိုပြီးတော့မြတ်စွာဘုရားကဘာပြောလိုက်တုံးဆိုတာဒီနေရာမှာတရားအနေနဲ့ကာမဂုဏ်ဆိုတဲ့နှစ်သက်စရာအာယုန်နေမပါပဲ အဲကာမဂုဏ်တွေပေါ်မှာကာမဂုဏ်ဆိုတဲ့လူချင်းစရာကောင်းတဲ့အမှတ်တင်ညာတွေမရှိပဲကာမဂုဏ်စိတ်ကိုမတွေးပဲနဲ့ကာမကိစ္စကိုမိဝဲတယ်ဆိုတာရှိမရှိနိုင်ဘူးဆိုလိုတာကကာမဂုဏ်အာယုံခံစားတဲ့လူတိုင်းလူတိုင်းဟာကာမဂုဏ်ရှိတယ်ကာမဂုဏ်ပေါ်မှာကောင်းတယ်လို့မှတ်သားထားတယ်တော့ကာမဂုဏ်နဲ့ပတ်သက်ပြီးအတွေးတွေတွေးတယ် ဒါကြောင့်မို့လို့သူတို့ခံစားမှုဆိုတာဖြစ်တာတဲ့ဆိုလိုတာကာမအာယုန်လည်းရှိတယ်ကာမအာယုန်တို့လည်းအတိမပြုတ်ထားတယ်ကာမအာယုန်ကိုနှစ်သက်စရာအတွေးတွေလည်းသူမှရှိနေတယ်အဲ့ဒီသုံးမျိုး မရှိဘဲနဲ့ကာမဂုဏ်အာယုန်ခံစားတယ်ဆိုတာမဖြစ်နိုင်ဘူးဆိုကြတဲ့ကအဲ့ဒီကာမအာယုန်တွေတို့ကာမဂုဏ်အာယုန်ပေါ်မှာကောင်းတယ်ဆိုတဲ့အမှတ်တင်ညာတွေတို့ခံစားလို့တဲ့အတွေ့အတော်တွေတို့ အဲ့ဒီစိတ်တွေဖြစ်ပေါ်နေမှတော့ဘယ်လိုလုပ်ပြီးတော့တရားဓုတရားများရနိုင်ပါမလဲဒါတွေကတရားဓုရဖို့ရအတွက်အဟံတာတွေဖြစ်တယ်လို့မြတ်စွာဘုရားဒီလိုဟောတယ်ဒါအဲ့ဒီယဟန်နဲ့ပတ်သက်ပြီးတော့ရှေ့ပိုင်းမှာဆုံးမဩဝါဒပေးတဲ့စကားတွေဒါနော်ရှေ့ပိုင်းမှာဆုံးမဩဝါဒပေးတာအဲ့တော့ဒီသုတ်တန်ဟာဒီကောင်းကောင်းအာယုန်နဲ့ဆက်တက်ပြီးတော့အရင်တည်လာတဲ့သုတ်တန်ဖြစ်တယ်သို့တော့ နောက်ပိုင်းရောက်တဲ့အခါကျတော့မြတ်စွာဘုရားဟောတော်တာတွေကအဗဒမစုံနေနေပေါ့နောက်ပိုင်းဘာတွေဟောတာတော့ဆိုတရားနာခြင်းစပိသင်ယူခြင်းနဲ့ပတ်သက်တဲ့အခါမှာထားတဲ့နဲ့စိတ်ထားမထားတဲ့နဲ့စိတ်ထားတရားတစ်ခုပြဆက်ပြောတယ်ဘာလို့လို့ဆိုတော့ဒီအရိဋ္ဌယဟန်ဟာတာမန်ပုဂ္ဂိုလ်တော့မဟုတ်စတတ်တယ်တရားတွေအများကြီးသိတယ်ဓမ္မဂတိက ဖြစ်တယ်သူက ဓမ္မဂတိကပဲအခုခေတ်လည်းဒီလိုဓမ္မဂတိကတွေကလွဲမသွားဘူးလားဆိုလွဲတာတွေရှိနိုင်တယ်ပေါ့နော်တွေ့ရအတွေ့ဆိုပြောလို့မရအဲ့တော့အရိဋ္ဌယဟာစာပေကျမ်းကလည်းတတ်တယ်တရားလည်းဟောတတ်တယ်သို့တော့သူ့အားနေတာဘာလို့ဆိုမြတ်စွာဘုရားပြည့်ညတ်ထားတဲ့ဝိနည်းသိက္ခာဘုံနဲ့ပတ်သက်ပြီးသူအားနေတယ်ဒီဝိနည်းသိက္ခာဘုံကိုကျွလွန်ဖောက်ဖျက်ခြင်းရဲ့ အပြစ်ကို तू မသိဘူး तू လေးလာတဲ့အပိုင်မှာအာနေနေတယ်အဲ့ဒါကြောင့်လို့ तू ပြောလိုက်တဲ့စကားဟာဖះကိုကန့်ကွက်ရာရောက်သွားတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြဿနာဖြစ်တာเนาะအဲ့တော့မြတ်စွာဘုရားကတတိပေးတယ်ဟုတ်ပြီ तू ဟာစာတတ်ပုဂ္ဂိုလ်ဆိုတော့ तू စာသင်ခဲ့တဲ့ပုဂ္ဂိုလ်ပဲဒီလိုစာသင်တဲ့အခါမှာ तू ဘာကြောင့်ဒီလိုဖြစ်ရလဲ စံတက်ပြီးတော့ဘာကြောင့်ဒီလိုဖြစ်ရတာဆိုတာကိုဆက်ပြီးတော့ဟောတဲ့သဘောပဲအဲ့တော့မြတ်စွာဘုရားကဒီဆိုအပ်စို့မြတ်စွာဘုရား ဟောတဲ့တရားကိုလေ့လာသင်ယူတဲ့ပုဂ္ဂိုလ်ဟာနှမျိုးရှိတယ်ပေါ့နှမျိုးရှိတယ်အဲ့နှမျိုးကိုပြောပါမြတ်စွာဘုရား ဟောတဲ့တရားကိုသင်တယ်မှတ်သားတယ်လေ့လာတယ်သို့တော့ ဖះဟောတဲ့တရားတွေကိုသင်ပြီးတဲ့အခါမှာအတိအကျအနတိဘက်ကိုနားလည်အောင်မကြိုးစားဘူးအတိဘက်နားလည်အောင်မကြိုးစားဘူးမကြိုးစားသည့်အတွက်ကြောင့်သူဟာဒီသူသိထားတဲ့တရားတွေဟာအမေးအမြန်းမခံနိုင်ဘူးမဖြေရှင်းနိုင်ဘူးသူကကောင်းကောင်းသိတာမဟုတ်စာတော့ရတယ်စာတော့တတ်တယ်ဒါပေမဲ့အမေးအမြန်းမခံနိုင်ဘူးမခံနိုင်သည့်အတွက်ကြောင့် သူသင်တဲ့တရားတွေကဘာအတွက်အသုံးချတော့ဆိုရင်သူကစာတတ်သည့်အတွက်ကြောင့်စာရဲကစကလုံးတွေကိုသုံးပြီးတော့သူများကိုအနိုင်ယူလို့ရတယ်။နော်သူများကိုအနိုင်ရှုလို့ရသွားတယ်သူကသူများကိုစောရကတက်လို့ရတယ်စောရကတက်နိုင်တယ်ဖះအတိလို့ဟောထားတာဆိုပြီးတော့စောရကတက်လို့ရသွားအဲ့တော့သူရတဲ့အကျိုးကအဲ့ဒါပဲ။ သူများကိုဆွဆွဲဖိနှိပ်ဖို့ရအတွက်တင်ထားတဲ့တရားသည်သူများကိုဆွဆွဲဖို့အနိုင်ကျင့်ဖို့အတွက်ဖြစ်တယ်။နောက်တစ်ခုကသူများက ကိုယ့်ကိုဆွဲချက်တင်လာလို့ရှင် ဟောမှာဒီလိုဖះဟောထားတာရှိတယ်ဆိုပြီးတော့လွတ်အောင်ရှောင်လို့ရသွားတယ်။အဲ့ဒီအကျိုးနှစ်ခုရပြီးတော့ဒီတရားကဟောထားတဲ့မြတ်စွာဘုရားရည်ညွှန်းထားတဲ့ ဒီတရားကိုဘာကြောင့်ဟောတယ်ဆိုတော့ရည်ညွှန်းထားတဲ့အထီးကအကျိုးတရားကိုသူမရဘူးအဲ့တော့ဆိုလိုတာကလူတယောက်ဟာမြတ်စွာဘုရားဟောတဲ့တရားကိုသင်လိုက်တယ်ဘာပဲသစ္စာလေးပါးအကြောင်းသင်တယ်ပေါ့သင်တဲ့အခါမှာဒီသစ္စာလေးပါးကိုတည်တည်ချာချာနားလဲအောင်သူမစဉ်းစားဘူးနားလဲအောင်လည်းပဲဟိုမသုံးသပ်ဘူးမသုံးသပ်တဲ့အခါမှာသူများကို သစ္စာလေးပါမသိတဲ့လူကို तू ကမှားယွင်းပြောလို့ရှိရင် तू ကနေထောက်ပြနိုင် तू သင်ထားတာနဲ့ထောက်ပြမယ်အဲ့ဒါဥပါရမ္မာနိတန္တလို့ခေါ်တယ်သူများအပေါ်မှာစောရကတက်နိုင်တယ်ပေါ့တခါသူများကသူ့ကိုဆွဲချက်တင်လာလို့ရှင်ဟောဖះဟောတာဒီတိုင်းပဲဆိုပြီးတော့လွတ်မြောက်အောင်ယုံထွက်လို့ရတယ်သို့တော့မြတ်စွာဘုရားကသစ္စာလေးပါးကိုဘာလို့ဟောတာလဲ ဒုက္ခသစ္စာဟောတာဟာဝိပဿနာရှုဖို့အတွက်ဟောတာဒါမို့ဒုက္ခသစ္စာသည်ပရိညေယပိုင်းခြားသိရမယ်တရားဖြစ်တယ်။သဝိရိယသစ္စာဟောတာဖယ်ရှားရမယ်တရားဖြစ်တယ်ပဟတ္တပ။និရောဓသစ္စာဟောတာမျက်မှောက်ပြုရမယ်တရားဖြစ်တယ်။မေဃသစ္စာဟာကိုယ်ရင်တဲ့နှလုံးထဲမှာတိုးပွားလာအောင်လုပ်ရမယ်တရားဖြစ်တယ်ဆိုတာ။ဒီအ ਨੇ တိဘယ်တွေလုပ်ရမယ်လုပ်ရတဲ့ကြတော့ तू နားမလဲ။နားမလဲသည့်အတွက်ကြောင့် သစ္စာ၄ပါးဆိုတာ तू သိတယ်ပြောနိုင်တယ်ဒါပေမဲ့လို့အ ਨੇ တိပဲနားမလဲသည့်အတွက်ကြောင့်သစ္စာ၄ပါးကဆိုထားတဲ့ဒီဒုက္ခကိုပိုင်းခြားသိခြင်းသမုဒိယကိုဖယ်ရှားခြင်းនិရောဓဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့မေဃသစ္စာကိုတိုးပွားအောင်ပြုလုပ်ခြင်းဆိုရယ်ဒီအလုပ်ဒီအကျိုးတွေသူတခုမှမရဘူးတခြားနဲ့ချဲ့ကြည့်လိုက်ပဲဆိုလို့ရှိရင်စာတော့သိတယ် သီလဆိုတာလုံညောစောင့်တည်ရမယ်ဆိုတာစာထဲမှာဆိုတယ်။ तू ကလုံညောမစောင့်တည်ဘူး။တမာတိဆိုတာဘယ်လိုတိုးပေါအောင်လုပ်ရမယ်လို့ခေါ်ထားတယ်။ဒါပေမဲ့ तू တမာတိတိုးပေါအောင်မလုပ်ဘူး။ပညာဆိုတာဘယ်လိုလေ့ကျင့်ပြီးယူရမယ်ဆိုတာဟောထားတယ်ရှိတယ်။အဲ့ဒီအလုပ်ကိုတော့ तू မလုပ်ဘူး။စာတော့သိတယ်။ဥပမာမဲ့တပ္ပပပတ္တအကရဏမကောင်းမှုဆိုတာမလုပ်ရဘူးရှိတယ်။ဒါပေမဲ့ तू လုပ်နေတာတွေကမကောင်းမှုတွေဖြစ်နေ။ ကုသလတုပတဝရကုသိုလ်မှန်သမျှပြည့်စုံစေရမယ်ဆိုတော့သူကုသိုလ်မှန်သမျှပြည့်စုံမလို့ဘူးသာစိတ်တပရိယောဒပနာကိုယ်စိတ်လေးကိုဖြူစင်ရမယ်ဆိုရင် तू ကစိတ်ကောင်းနှလုံးကောင်းမရှိဘူးဖြူစင်အောင်မလုပ်ဘူးအဲ့တော့တရားကဆိုထားတဲ့ရရှိတဲ့အကျိုးတွေ तू တစ်ခုမှမရတော့တစ်ခုမှမရအောင်စာကဆိုထားတာတွေနဲ့တခြားစီဘာဖြစ်လို့အဲ့လိုဖြစ်တာတုံးဆို သူသင်နာကိုမမှန်ကန်လို့လို့သူတို့ပြောတယ်မြတ်စွာဘုရားနော်ရည်ရွယ်ချက်မကောင်းလို့လို့ပြောတယ်ရည်ရွယ်ချက်မကောင်းမဲ့နဲ့သင်တာဆိုရင်တော့မြတ်စွာဘုရားရဲ့တရားတော်ကိုရည်ရွယ်ချက်ကောင်းကောင်းနဲ့တရားနာရာတို့မမှန်ကန်ကန်တရားနာရာတို့စာသင်နာတို့ဆိုတာရည်ရွယ်ချက်မမှန်ကန်ကန်နဲ့မမှန်ကန်ကန်သင်ဖို့လိုအပ်တယ်ပေါ့နော်အဲ့ဒီလိုမမှန်မကန်နေသင်လို့ရှိရင်ကောင်းကျိုးတဲ့ဆိုးကျိုးဖြစ်တတ်တယ်ဆိုပြီး ဒီအလတ်ခတ္ထုပမတုတ်ကိုမြတ်စွာဘုရားဥပမာလေးနဲ့ဆက်ပြီးတော့ဟောတယ်အလတ်ခတ္ထဆိုတာမွေးမွေးဟာအစိတ်တွေပြည့်နေသည့်အတွက်ကြောင့်အလတ်ခတ္ထလို့ခေါ်တာမွေရဲ့ပရိယတခုပေါ့နော်တပြည့်ပရိယတခုကတပ္ပလို့ခေါ်တယ်အဟိလို့လည်းခေါ်တယ်နော်ခန္ဓာတော့မှာဆိုရင်အဟိရာဇာကုလမွေမွေမျိုးတွေပေါ့နော် မွေတွေကိုအဟိလို့လည်းခေါ်တယ်တပ်ပလို့လည်းခေါ်တယ်အလက္ခဏာလို့လည်းခေါ်တယ်ဒါမွေအဲ့တော့မွေဖမ်းတဲ့လူတယောက်နဲ့မြတ်စွာဘုရားဥပမာပေးတာတရားနာတာပဲဖြစ်ဖြစ်စာသင်တာပဲဖြစ်ဖြစ်စာဖတ်တာပဲဖြစ်ဖြစ်မြတ်စွာဘုရားဟောတဲ့တရားကိုသင်ယူတိုင်းရည်ရွယ်ချက်မှတ်မှုသင်ယူတဲ့လူဟာရည်ရွယ်ချက်မှန်ကမှ ကောင်းတဲ့အကျိုးရမယ် ချီရွယ်ချက်မမှန်ကန်လို့ရှိရင်မွေးမဖမ်းတာပဲနဲ့မွေးဖမ်းတယ်လို့ဒုက္ခရောက်တယ်ပေါ့ဒုက္ခရောက်တယ်လို့ခေါ်တာအဲ့တော့ဒါဖြင့်လူတယောက်ဟာမွေးလူချင်းလို့တောထဲမှာမွေးရှာထွက်တယ်မွေးရှာထွက်တော့မွေးကြီးကြီးတကောင်တွေ့တယ်တွေ့တော့အဲ့ဒီမွေးကို तू ကမွေးဆိုတာခေါင်းကအန္တရာယ်ပေးတတ်တာအဲ့တော့အဲ့ဒီလူက ငွေတွေးတော့ခါဘယ်ကနေဖမ်းလို့ဆိုအမီးဆွဲပြီးတော့ဖမ်းတယ်ခါကနေကင်ပြီးတော့ဖမ်းတယ်အဲ့တော့ခါကင်လိုက်ရင်ခေါင်းကနေပြီးတော့ပြန်လှည့်ပြီးတော့တီတူကိုကင်တယ်အမီးဆွဲတော့လည်းပဲလှည့်ပြီးတော့သူ့လက်မောင်းတို့သူ့ခန္ဓာကိုယ်တစ်ခုကိုကင်တယ်ကင်လိုက်တော့အစိတ်တက်ပြီးတော့ငွေဖမ်းမတတ်တဲ့လူတယောက်ဟာသေရင်လည်းသေသွားနိုင်တယ်ဒုက္ခလည်းရောက်သွားနိုင်တယ်ဒီဥပမာပေးထားတာမြတ်စွာဘုရား ခါကနေအဲ့ဒါလိုပဲမြတ်စွာဘုရားဟောတဲ့တရားကို ဆိုလိုရင်းအတိတ်ပဲသိအောင်မစင်စားပဲနဲ့နော်ဟောထားတဲ့တရားတွေကိုအတိတ်ပဲသိအောင်မစင်စားမလေးလာပဲနဲ့နေလို့ရှိရင်တရားတော်ရဲ့ဆိုလိုတဲ့အကျိုးဆိုလိုရင်းရဲ့အတိတ်ပဲတွေ तू ရမှာမဟုတ်ဘူးတဲ့မရယုံနဲ့မကဘူးတလွဲသွားအသုံးချတယ်သူတတ်တဲ့ပညာရနဲ့သူများကိုစောရကတက်တယ် နော်သူများကကိုယ့်ကိုပြစ်တင်လာလို့ရှင်တာနဲ့ပြန်ချောက်တယ်အဲ့ဒါလေဒီဆရာတော်ကြီးရေးထားတာရှိတယ်ခဗျာလေးနဲ့တတိပေးထားတာတပိုင်းကြောင့်ချက်စာရယုံနဲ့ခက်ပါလသဘောညာဆိုတာစာရိုးစာစာလေးတွေဖျက်ဟောတာလေးတွေကိုကြည့်ပြီးတော့ဟိုအဘောင်အရင်တန်တန်နဲ့ပြောလေးရှိတတ်ကြတယ်လေစာလေးကြည့်ပြီးတော့တော့အငင်းပွားကြတာတွေရှိတယ်အဲ့ဒါမျိုးတွေဖြစ်လာဒါမရှိဘူးမဟုတ်တော့တကယ်ရှိတယ် တကယ်ရှိတယ်ဘုန်းတို့ဘုန်းကြီးတို့စီတော်မှလာတဲ့ပရိသတ်တွေကတခါတယောက်ကတခါရှောက်ဖူးတယ်တခါတယောက်ကသူကပါသိတော့ဆိုဘဝတဏဝိဘဝတဏကာမတဏဘဝတဏဝိဘဝတဏတမစကြတဲ့မှာတဏသုံးခုခေါ်ထားရှိတယ်လေအတိဘယ်ကကာမတဏဆိုတာလိုချင်စရာအာယုန်တွေနဲ့ပတ်သက်ပြီးလိုချင်တာကိုကာမတဏလို့ခေါ်တယ်ဘဝတဏဆိုတာအဲ့လိုမဟုတ် ဘဝတဏဆိုတာသာဝရမြဲတယ်ဆိုတဲ့အယူဆွဲနဲ့တွေ့တာတာကိုဘဝတဏလို့ခေါ်တယ်ဝိဘဝတဏဆိုတာသာဝရမဟုတ်ဘူးအလုံးဟာပြတ်ဆဲသွားတယ်နောက်ဘဝဆိုတာမရှိဘူးဆိုတဲ့လူရဲ့တဏမျိုးနော်ဘဝတဏဆိုတာဆက်လက်ပြီးတော့ဖြစ်နေတယ်မြဲတယ်ဆိုတဲ့အတွေးနဲ့တတ္တရဒိဋ္ဌိနဲ့ရှင်တဲ့တဏကိုဆိုလိုတယ်ဝိဘဝတဏဆိုတာ မမြဲဘူးနောက်ဘဝဆိုတာမရှိဘူးတခါတည်းပြတ်ဆဲတယ်ဆိုတဲ့အတိတ်ပဲနဲ့အဲ့ဒါအဲ့ဒီတကဘယ်လိုလျှောက်တော့ဆိုဝိဘဝတဏ္ဍာဆိုတာကိုတဲ့တပည့်တော်ဒီလိုအတိတ်ပဲယူခြင်းနဲ့ဝိဘဝဆိုတာစိစိမ်ချမ်းသာကိုဟောတာလည်းရှိတယ်စကလုံးကလေတော့ဘဝတဏ္ဍာကာမတဏ္ဍာဘဝတဏ္ဍာအကြောင်းသူမပြောဝိဘဝတဏ္ဍာကိုစိစိမ်ချမ်းသာလို့သူကယူပြီးတော့ပြောကြတယ် ဘုန်းကြီးပြောလိုက်တယ်မြတ်စွာဘုရားဟောတဲ့တရားဆိုတာဘုရားဟောတဲ့အတိုင်းပဲမှတ်ရတယ်လို့ဒီစကလုံးသုံးညင်ဒီတိုင်းမှတ်ရမှာလို့သူ့ဟာသူ ရှင်းနေပြီးသားလို့ကာမတဏှာဆိုတာလူချင်းကြကာမဂုဏ်တွေကိုတွေ့တာတဲ့တဏှာဘဝတဏှာဆိုတာအစင်ထာဝရတည်မြဲနေတဲ့သတ္တရဒိဋ္ဌိနဲ့တွေ့တဲ့တဏှာဝိဘဝတဏှာဆိုတာထာဝရပြတ်ဆဲသွားခြင်းနဲ့ရှင်တွဲလာတဲ့ဥစ္စေရဒိဋ္ဌိနဲ့ရှင်တွဲတဲ့တဏှာလို့ စီးစိမ်ကိုပြောတာမဟုတ်ဘူးလို့စီးစိမ်ဆိုရင်ကာမတဏ္ဍာထဲမှာပါသွားပြီလေအဲ့ဒါသုသူကဒီလိုအသေးပဲဖွင့်တာပဲမှတ်နဲ့လို့ယူဆတယ်ဒါအဲ့ဒါမျိုးတွေပေါ့သင်တော့သင်တယ်စကလုံးတွေသင်တယ်နောက်တစ်ခါတခါတယောက်ပါတွေ့ဘူးတော့ဆိုညာတပရိညာတိရဏပရိညာနော်ပဟာနာပရိညာဆို ဝိပဿနာတရားအထုတ်တဲ့အခါမှာပရိညာသုံးပါးဆိုတာရှိတယ်ပေါ့ပြောလိပြောထားရှိကြတယ်အဲ့ဒီမှာညာတပရိညာဆိုတာဘာကိုပြောတာတော့ဆိုသိသိသိလိုက်တဲ့ယုတ်တရားနတ်တရားတွေကိုသိတာဉာဏ်ကိုပဲပြောတာတိရဏပရိညာဆိုတာမမြဲဘူးဆိုတာဆုံးဖြတ်နိုင်တယ်ဒုက္ခဆိုတာဆုံးဖြတ်နိုင်တယ်ဆုံးဖြတ်ပြီးသိတဲ့ဉာဏ်ကိုပြောတယ်ပါဏပရိညာဆိုတာရှင်တဲ့နှလုံးထဲမှာစွဲနေတဲ့ မြဲတယ်ဆိုတဲ့အမှတ်ကိုဖယ်ရှားပစ်တယ်မမြဲဘူးဆိုတဲ့အမှတ်ကိုပဲမှတ်တယ်အဲ့ဒီလိုဖယ်ရှားတာဖယ်ရှားနိုင်တဲ့ပညာကိုဘာနာပရိညာခေါ်အဲသူကအဲ့ဒါလိုမဟုတ်ဘူးညာတပရိညာဆိုတာတင်ညာသိတယ်တိရဏပရိညာဆိုတာဝိညာဉ်သိပါဏပရိညာဆိုတာပညာသိဒါစာထဲမှာဆိုထားတာမဟုတ်သူ့အတွေ့အသက်ပဲအဲ့ဒါမျိုးတွေ တတိထားစရာကောင်းတာတွေပေါ့စာတော့တင်တယ်ဒီထက်စကလုံးကိုတော့သိတယ်ပြောတော့တလွဲလေးဖြစ်နေတယ်တော့ဗမာပြည်မှာအဲ့ဒါမျိုးတွေများတယ်ရှိတယ်တော်တော်များများရှိတယ်နော်တလောကတတ္တခတုပရမအကြောင်းပြောတာတခါ Facebook ထဲမှာတွေ့လိုက်တယ်အဲ့တော့တလွဲတွေစာရဲကပါတဲ့အဓိပ္ပာယ်တွေကို တလွဲယူဆပြီးတော့ပြောနေတာတွေကတော့ဒါမမှန်ကန်ဘူးလို့ဒါတတိထားစရာကို ပြောပြတာပါ ဒီလွဲတတ်တဲ့အကြောင်းတွေကိုပြောပြတာလွဲတာတွေရှိနေတယ်ပေါ့နော်ပြီးတော့တုတ္တမယတို့စိန်တမယတို့ဘာဝနာမယဆိုတဲ့ပညာလည်းပဲဒီပညာ၃မျိုးခွဲတဲ့အခါမှာလဲလွဲမှားပြီးတော့ပြောနေကြတာရှိတယ်တုတ္တမယဆိုတာကြားနာပြီးတော့သိတယ်ညာစိတ်ဓာမယဆိုတာကြံစည်ပြီးတော့သိတယ်ညာဘာဝနာမယဆိုတာပွားများအထုတ်ပြီးတော့သိတယ်ညာဆိုတော့ဟုတ်တဲ့ရောင်ရောင်တူတွေပါ ပြောလိုက်တဲ့အခါအတိပ္ပယ်ဟုတ်သေးအောင်အောင်ဖြစ်နေတယ်မဟုတ်ဘူးစကားမပြည့်စုံဘူးဖြစ်နေတယ်တုတမယဆိုတာသင်ထားတဲ့အပေါ်မှာဆင်ញင်သုံးသပ်ပြီးရလာတဲ့ပညာတုတမယပညာစိတ်တမယဆိုတာဘယ်ကမှမသိဘူးကိုယ်ပိုင်ညာနဲ့ထိုးရင်သိမှစိတ်တမယဖြစ်တယ်အဲ့ဒါစိတ်တမယညာဆိုတာပိစိကဗုဒ္ဓအလောင်းတို့ဘုရားအလောင်းတို့မှာရှိတယ်တမန်လူတွေမရှိဘူးတမန်လူတွေကသင်ပြီးမှသိတာ တင်တဲ့အပေါ်မှာအဲ့ဒီမှာစာထဲမှာပရတောအတုတ္တဝါစာလေးပါတယ်သူများစီကမကြားဘူးပဲနဲ့ကိုယ်ပိုင်အတွေးနဲ့သိတာမှစိတ်တာမရဆိုလိုတာဒါဘာနဲ့ပတ်သက်တယ်ဆိုဝိပဿနာပညာနဲ့ပတ်သက်တာတခြားကိစ္စတော့ကိုယ်ပိုင်ဉာဏ်နဲ့လုပ်ထားတယ်ရှိနိုင်တယ်ပေါ့လောကီမှာတော့ရှိနိုင်မှာဝိပဿနာနဲ့ပတ်သက်လာလို့ရှိရင် တုတ္တမယတာဝကတွေမှန်သမျှရှင်သာရိပုတ္တရာကစတုတ္တမယပဲရှိတယ်စိတ်ဓာမယမရှိဘူးတုတ္တမယဘာဝနာမယဒီနှစ်ခုသွားတာသူကမြတ်စွာဘုရားနဲ့ပိစိကဗုဒ္ဓသာလေစိတ်ဓာမယဘာဝနာမယသူတို့ကြတော့တုတ္တမရှိဘူးဒါကြောင့်မို့မြတ်စွာဘုရားဟောတယ်လေတပည့်ဆက်ကြတယ်မှာဘာတော့အတ်ဟိုတဲ့အတုတ္တပုပ္ဖေတုဆိုတာ ဘယ်မှမကြဘူးတာပုပ်ပေအနာတုအနာနုတုတေတုဓမ္မေတုဆိုတာလေပုပ်ပေအနာနုတုတေတုဓမ္မေတုရခိုင်တော့ဘသူစီကမှမကြဘူးခဲ့တဲ့အသည့်တွေသူသိလာတယ်ဆိုတာအဲ့ဒါနော်ကိုယ်ဉာဏ်နဲ့သိတာပြောတာဉာဏ်တဲ့ပုဂ္ဂိုလ်တွေကဘုရားစီကကြားပြီးမှသိရတဲ့ပုဂ္ဂိုလ်တွေဖြစ်တော့သုဒ္ဓမယပဲဖြစ်တယ်စေနာမယဆိုတာမရှိဘူးဆိုတာအဲ့ဒါနဲ့ ပတ်သက်ပြီးတော့လေလွဲလွဲမှားမှားပြောဆိုကြတာတွေရှိတယ်ပေါ့နော်လွဲလွဲမှားမှားပြောဆိုကြတာအဲကြောင့်ဘာပဲဖြစ်ဖြစ်သင်လို့ရှိရင်သူဆိုလိုတဲ့အတိတ်ပဲကို ရှင်းရှင်းနားလည်အောင်သင်ရမယ်ဥပမာမေတ္တာသုတ်ဆိုတာလူတွေပရိယွတ်နေကြတယ်ပရိယွတ်နေတဲ့ထဲမှာဒီအမွန်းကဖះဟောတာမဟုတ်ဘူးယတ္တာနု နုဒရဏိယတနုဘာဝတော့ယက်ခနေဝတာဘလူးတွေမပြနိုင်ဘူးဆိုတာဝဋ္ထုကြောင့်အရာပြောတာနော်ဝဋ္ထုကြောင့်အရာဖះဖះစာဟောတာတော့ဆိုနော်ဒီကရဏီယမထကုတလေနယန္တတန္တပရသပိသစ္စာရိယစာဟောတာမေတ္တာဘာဝနာပွားရင်ဘာတွေဘာတွေလိုအပ်တယ်ဆိုတာပြောတယ်ဘာလွယ်လို့ပွားရမယ်လို့သူပြောတယ်နောက်တစ်ခါ မာတာယထာနိယံဗုဒ္ဓမာယုတာဧကဗုဒ္ဓမနုရခေဧဝံပိသဗ္ဗဗုဒေတုမာနတံပဝေအပရိမာဏံမေတ္တာတုတ်ဟာဒီထဲမှာရွတ်ပါလို့ပြောတာမပါဘူးမရွတ်ရဘူးလို့ပြောတာမဟုတ်ဘူးเนาะတလွဲသဘောမပေါအောင်နဲ့ဖះဟောတဲ့တရားပဲတရားဖြစ်ရွတ်လို့ရနှုတ်တဲ့ရမယ်ကျဲရမယ်ဒီမေတ္တာတုတ်ကိုသေချာနားထောင်ကြည့်မိခင်တယောက်တည်း တူရီသောသားသမီးပေါ်မှာစုပြုံပြီးတော့သူ့ရဲ့မေတ္တာတွေရောက်ရှိသလိုတန်တော်ရီပေါ်မှာအဲ့လိုမေတ္တာပွားနိုင်အောင်ကြိုးစားပါလို့ခေါ်တယ်အဲ့ဒါဒီမေတ္တာတုတ်လေးတွေရွတ်ပြီးတော့ပြီးနေတယ်ဆိုလို့ရှိရင်ဒါလိုရင်းမရောက်သေးဘူးလိုရင်းမရောက်ဘူးဆိုတာသိဖို့လိုတယ်လောက်တာမလောက်တာပြောတာသူဖះဟောတာဘာအတွက်တုံးဆိုတာကြည့်လေဘာဝေအပရိမာဏ အတိုင်းတာကန့်သတ်မရှိတဲ့မေတ္တာတရားကိုဖြစ်အောင်လုပ်ပါလို့ဘုရားဟောတယ်။အဲ့ရိုးရုံနဲ့ပဲရနေလို့မရဘူး။မြတ်စွာဘုရားမေတ္တာပွားခိုင်းတာမေတ္တာသုတ်ဆိုတာနော်။အလုံးကဘုရားတရားတော်တွေကဘာလို့ရမယ်ဆိုတာပြောထားတာတွေကျွဲ။ဘာလို့ရမယ်ဆိုတဲ့လုပ်ငန်းသဘောထိအောင်မရောက်ဖ ೇನೆ ။ဒီတာမန်လေးနဲ့ရနေသေးလို့ရှင်ဒါလမ်းမဆုံးဘူး။အကျိုးအကျိုးလည်းအပြည့်စုံရမှာမဟုတ်ဘူး။ မရနိုင်ဘူးကျိုးပြည့်စုံမရနိုင်ဘူးဒါမေတ္တာသုံးယူလို့အနေမကင်းဘူးလို့ပြောတာမဟုတ်ဘူးသို့တော့သူလုံးဝမဲ့အလုပ်ကိုမြတ်စွာဘုရားမင်းရွတ်ရင်တစိတ်တရေတွေကြေးပြီးမင်းအဲ့ဒါလို့ဆိုရင် လုံလောက်တယ်လို့ပြောတာမဟုတ်ဘူးဖေ။မေတ္တာပွားပါလို့ပဲပြောတာ။နော်။ရွတ်ပြီးတော့အထိပ္ပယ်အရာကိုလုံးဝမဲ့အလုပ်ကိုလုပ်ဖို့လိုတယ်ပေါ့။မလုပ်ဘူးဆိုလို့ရှိရင် ဒီစာဆိုတဲ့အတိုင်းလိုက်တာလို့ပြောလို့မရဘူးအဲ့တော့မေတ္တာသို့ယူရင်အနေမကင်းဘူးလားဆိုကင်းတဲ့လောက်တော့ကဲမှာပေါ့ဘာကြောင့်အနေကင်းတာတော့ဆိုကိုကမေတ္တာပွားတယ်နောက်တစ်ခါဖရာဟောတော့ကမေတ္တာသို့ကိုနားရတဲ့နတ်တွေပါတွေကနေပြီးတော့နတ်ကောင်းနတ်မြတ်တွေကနေပြီးတော့လာရောက်ပြီးတော့လှုပ်လှုပ်ချင်းချင်းတရားနာကြတယ်တရားနာတဲ့အခါ automatic ပဲသူတို့ကြောင့်မလို့ဟိုတစေသေးရကြောက်သွားတာကိုကြောက်တာမဟုတ်ဘူး တခါတလေအဲ့လိုဟာရှိတယ်နော်ကိုကြောက်တဲ့ထင်နေတာကိုကြောက်တာမဟုတ်ဘူးအဲ့တော့ကိုကဒီမေတ္တာတုတ်ကိုရွတ်လိုက်တဲ့အခါဟိုဖရတရားတော်ကိုမျက်နှိုးရတဲ့နတ်တွေလာပြီးတော့နာကြတယ်သူတို့နာတာနဲ့ဟိုကောင်တွေပြေးကုန်သူတို့ချင်းချင်းကြနိုင်တယ်လေသူချင်းချင်းကြကိုကမြင်မှမမြင်ရတာမှမဟုတ်တာအဲ့တော့ဆိုလိုတဲ့အဓိပ္ပာယ်တွေကို တည်တည်ချာချာစဉ်းစားပြီးတော့အဲ့ဒါလှုပ်ဖို့လိုတယ်ဆိုတာကိုပြောချင်တာပါပဲအဲ့ဒါမှလူရင်းအိဗယ်ကိုရတယ်ရောမြတ်စွာဘုရားဟောထားတာကြည်မာတာယထာနိယဗုဒ္ဓမာယုတာဧကဗုဒ္ဓလူရကေမိခင်ဟာတူရီသောသာသမီကိုတဲ့အသက်ပေးပြီးတော့ဆုံးရှုံးသလိုအဲ့ဒီမိခင်ရဲ့မေတ္တာလိုပဲတရားဝါတွေပေါ်မှာမေတ္တာထားနိုင်အောင်ကြိုးစားပါလို့ပြောတာဒီတုတ်တန်ရဲ့ထေပြရနော် ပြီးတော့နောက်ဆုံးပြောထားတာလေးရကြည့်ဦးဒိဋ္ဌိသနုပကမ္မသီလဝါဒတနေနသမ္ပနောဆိုမေတ္တာစံရပြီမေတ္တာတွေပွားပြီးပြီဆိုလို့ရှိရင်လေအယူလွဲသွားတတ်တယ်ဒါ side effect ခေါ်တယ်ဆေးဟာကောင်းတော့ကောင်းတယ်ဒါပေမဲ့တောက်ပါပြရင် overdosage နဲ့ပြဿနာတက်သေးတယ်သူကဆေးရဲ့ side effect ဆိုတာရှိတယ်အဲ့တော့မေတ္တာမှာလည်းပဲ သူကဘာဖြစ်လို့ side effect ဖြစ်တာတော့ဆိုမေတ္တာပွားတဲ့ပုဂ္ဂိုလ်ကတရဝအပေါ်မှာပွားရတာလူတယောက်အနေနဲ့ပဲပွားရမယ်တိရစ္ဆာန်အနေနဲ့ပဲပွားရမယ်တတဝအနေနဲ့ပွားရတာမေတ္တာပွားတာသူ့ရဲ့အာယုံကတတဝဖြစ်တယ်ပြည့်ညတ်မဟုတ်ဘူးအော်လေပရမတ်မဟုတ်ဘူးပြည့်ညတ်ပုံမှာပွားတာအဲ့ဒီတတဝချမ်းသာပါစေဆိုတဲ့အနေနဲ့ပွားတဲ့အခါကျတော့မဖြစ်တတ်တုံးဆိုတတဝရှိတယ်ဆိုတဲ့အယူဆတစ်ခုပေါ်လာတတ်တယ် အဲ့ဒါလွယ်မှာမှုပဲအဲ့ဒါလွယ်မှာမှုကိုမရောက်ပါစေနဲ့ဝိပဿနာတရားအထုတ်တော့မယ်ဆိုရင်တရဝါရှိတယ်ဆိုတဲ့အတွေးမလွဲမှာပါစေနဲ့အဲ့ဒါကိုဒိဋ္ဌိဉ္စနုပကံမှာတရဝါဆိုတာကိုဖျောက်လိုက်ပါမေတ္တာစိတ်ကိုပဲပြောင်းပြီးတော့ဝိပဿနာရှုလိုက်ပါ ရှုလိုက်တဲ့အခါမှာဒိဋ္ဌိဉ္စအနုပကံမှာဆိုအဲ့ဒါတရဝါကိုဖျောက်ထားလိုက်ဖျောက်ပြီးရင်မေတ္တာတရားကိုပွားပြီးတော့ အဲတိလဝါကိုကျင့်တရားနဲ့ပြည့်စုံအောင်လုပ်ပါသာသနာတမ္ပဏမင်္ဂနဲ့အမြင်နဲ့ပြည့်စုံအောင်လုပ်ပါလို့ဝိပဿနာဉာဏ်မဲ့ကောက်ကောက်သောတပတိမဉာဏ်မဲ့ကောက်ကောက်အဲ့လိုဖြစ်ပြီးတော့တိလဝါတသရိနတမ္ပဏောကာမေတုဝိနည်းခေတံဆိုတာဒါအနာဂံအဆင့်ကိုပြောလိုက်တာဝိပဿနာတရားအထုတ်ရအဲ့ဒီအနာဂံဖြစ်သွားတယ် နာဟိသတုကပ္ပတေယပုဏ္ဏရေတိနောက်ထပ်ပရိသေမနေရဘူးဆိုတဲ့ယဟနာအစဉ်ပြောတာအဲ့တော့မေတ္တာကနေဝိပဿနာကူးသွားတာကိုသင်တာရသဗျာအဲ့ဒီမှာရွတ်ကြဟေးဆိုတာမပါဘူးနော်ဒါမရွတ်ရဘူးလို့မပြောပါဘူးရွတ်ရွတ်ရွတ်ပြီးတဲ့အခါအထိပ္ပယ်စဉ်းစားအထိပ္ပယ်စဉ်းစားတဲ့အခါဖះဘာခိုင်းတာလဲရွတ်ခိုင်းတာလားကျင့်ခိုင်းတာလား အဲ့တော့ကျင့်ခိုင်းတယ်ဆိုကျင့်အဲ့တော့ပြောရပေါ့မိုးကုတ်ဆရာကြီးပြောတဲ့စကားလည်းဒီအိဗယ်ဖြစ်မယ်တောက်ဆေးကိုလိမ့်ဆေးလုပ်နေကြတာဆိုပြီးတော့ပြောတဲ့စကားလေအဲ့တော့တောက်ဆေးကတောက်ကိုတောက်ရမှာလေလိမ့်တဲ့ဆေးဆိုလိမ့်လဲလိမ့်ရမှာမတော့အောင်အဲ့သူဟာနဲ့သူလှုပ်တဲ့နဲ့ပေါ့အတိတ်ပဲရတော့တရားတော်တွေထဲမှာအကုန်လုံးအဲ့ဒါကိုဆုလို့တဲ့သင်ထားပြီးတော့ ဒီတရားကဆိုလိုတဲ့အ내ဒိဗေရဲ့အကျိုးကျေးဇူးကိုသူဘာမှမရလိုက်ဘူးတဲ့မလုံးသည့်အတွက်ကြောင့်ဘာမှမရဘူးဒါကြောင့်မို့သင်ယုံသင်ပြီးတော့အဓိဗေနားမလဲလို့ရှိရင်ဒါမွေကိုဖမ်းမတတ်ဖ ೇನೆ ဖမ်းသလိုဖြစ်လိမ့်မယ်လွဲမှားတဲ့အယူဆတွေရှူလိုက်တာနဲ့တပြိုင်နဲ့သူတင်ထားတာသူတိထားတဲ့ဟာကကောင်းတဲ့ဘက်ကိုဥဆောင်မှုမပြုဘဲနဲ့မကောင်းတဲ့ဘက်တလွဲသုံးချသွားတယ်လို့သူဆိုလိုတယ် နော် a little knowledge အတင်ညာရစသင်ဆိုတာလည်းဒါပြောတာပါပဲနော်မပြည့်စုံတဲ့တတ်ပညာအနေတစ်ခုပဲအဲ့တော့မြတ်စွာဘုရားဟောတဲ့တရားကိုသူကသူမသိလို့ရှိရင်လေလွဲမှားတဲ့ဘက်ကိုသုံးချသွားတယ်အဲ့ဒါကိုလက္ခတုပမတုတ်ကအဲ့ဒါကိုလည်းထည့်ပြီးတော့ဟောတာပဲဖြစ်တယ်အဲ့တော့သင်ကလေးကမှန်ကန်တဲ့အတိပ္ပယ်နဲ့သင်ရမယ်ဆိုခုမေတ္တာတုတ်ပဲကြည့်မေတ္တာတုတ်သင်တာ မြတ်စွာဘုရားမေတ္တာပွားခိုင်းတာဟုတ်ပြီမွေဖမ်းတဲ့အခါမှာလည်းပဲမမှန်ကန်ကန်ဒီနဲ့ဖမ်းလို့ရှိရင်အနည်းကင်းကင်းနဲ့မွေကိုဖမ်းနိုင်တယ်မွေကိုရောင်းစားလို့ရှိရင်ငွေကြေးတနာရမယ်အလံပဲပြစားရင်လည်းငွေကြေးတနာရမယ်ကိုယ်လည်းမွေအနည်းရမရှိတော့အဲ့ဒါကိုဥပမာမြတ်စွာဘုရားကဟောတာမွေဖမ်းခြင်းနဲ့မွေရှားနေတဲ့လူတယောက်ဟာ မွေကောင်ကြီးကြီးတောမှာတွေ့တယ်တွေ့တဲ့အခါကျတော့သူ့လက်ထဲမှာပါလာတဲ့စိတ်ခွတန်းတန်းလှုပ်ထားတဲ့ဒီမွေဖမ်းတဲ့ကရိယာနဲ့ခေါင်းကိုရင်နှိပ်တယ်နှိပ်ပြီးတဲ့အခါမှာအဲ့ဒီညှက်နေပဲညှက်ပြီးတော့ခေါင်းကနေပြီးတော့မွေကိုဖမ်းတယ်တဲ့ခေါင်းကနေမွေဖမ်းလို့ငွေမွေကသူ့ကိုနဲ့အမီးနဲ့လက်ကိုရစ်ပတ်တယ် ရှစ်ပတ်ချင်းရစ်ပတ်ပဲစေတဲ့အစိတ်မရှိဘူးအဲဒီလူကမသေးနိုင်ဘူးတဲ့မွေကောင်းကိုကင်ထားပြီးသည့်အတွက်ကြောင့်သူဟာပါအနေမှမရှိဘူးအဲ့ဒါလိုပဲတရားဓမ္မကို သင်တယ်ဖတ်ရှုတယ်လေ့လာတယ်ဆိုလို့ရှိရင်တရားရဲ့ဆိုလိုတဲ့အထိပ္ပာယ်တွေကိုသိအောင်ကြိုးစားပါသိအောင်ကြိုးစားပြီးအဲ့ဒီတိုင်လိုက်နာချက်သုံးပါလို့ပြောတာအဲ့ဒါမှရှားရှက်တဲ့အကျိုးတစ်ခုခံစားနိုင်တယ်ဆိုပြီးတော့ မြတ်စွာဘုရားဏိကုံးချုပ်အနေနဲ့အဲ့ဒီစကားရက်မှာဘာဟောလိုက်တုံးဆိုတတ္တမတိဟဘိက္ခွေယတ္တမေဖာတိတတ္တအထံစာနိယထာတထဏန္တာရိယထာငါဟောတဲ့တရားကိုမင်းတို့သင်လိုက်တယ်မှတ်သားထားတယ်မှတ်သားထားပြီးအနတိပဲနားလဲတယ်မမှန်ကန်နားလဲတယ်ဆိုအဲ့ဒီတိုင်းပဲမှတ်တာအဲ့တိုင်းမှတ်တာဆိုတာခုနက ဘာဝရေအပရိမာဏမေတ္တာပွားရမယ်ဆိုတာအဲ့ဒါမှတ်တာနော်အထိပ္ပယ်မင်းနားလဲသွားပြီဟုတ်တယ်အဲ့တိုင်းလုပ်အဲ့တိုင်းပဲမှတ်ယတ္တသမေပါတိတ္တအထနာအာသနိယတာငါပြောတဲ့စကားကိုအတိအကျနားမလည်ဘူးဆိုရင် အာဟောတတ္ထပုစီတပါငါကိုမေးပါတဲ့အဖေကမင်းတို့မရှင်းဘူးဆိုရင်ငါမေးရေဝပနတုဝိယတာဘိက္ခု ငါမမေးချင်ဘူးဆိုလို့ရှင်လေတရားတော်နဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ယဟန်ရှိတယ်မေးဟောဒီတုတ်တံမှာအဲ့ဒီနေရာလေးမှာဒီလိုတိုက်တွန်းထားတာမြတ်စွာဘုရားနော်ငါဟောတဲ့စကလုံးရဲ့အထိပ္ပယ်ကိုမှန်မှန်ကန်ကန်သိတယ်ဆိုရင်အဲ့ဒီတိုင်းမှတ်သားထားအဲ့တိုင်းမှတ်သားထားလိုက်နာအဲ့တိုင်းလုပ်မရှင်းဘူးနားမလည်ဘူးဆိုရင်ငါမေးငါမမေးနိုင်ဘူးငါနဲ့ မေးဖို့ခက်တဲ့ဆိုရင်ကျွမ်းကျင်တဲ့ယဟန်တစ်ပါးကိုမေးပါဒါဘုရားဟောတဲ့စကားအရှင်းဆုံးပဲနော်စာသင်ပြီဆိုလို့ရှိရင်ခုနကပြောမယ်ဆိုရင်ဝိဘဝတဏဆိုတာဘာကိုခေါ်တာတို့မေးငါမေးရှင်ဘုရားဝိဘဝတဏကိုခေါ်တယ်ဘာကိုဆိုလိုတာတော့ငါမေးမင်းထင်တဲ့အတိတ်ပဲတွေမယူနဲ့လို့ပြောတာညာတပရိညာဆိုတာဘာကိုပြောတာငါမေးနော် ငါမေးကိုကိုထင်တာတွေမမှတ်နဲ့လို့ပြောတာအဲ့ငါမေးငါမေးလို့မရလို့ရှင်ပညာတတ်တဲ့နားလေတဲ့ယဟန်တွေကိုမေးပါအဲ့လိုမမေးဘဲနဲ့တလွဲအတိတ်ပဲဖော်ဆောင်နားလည်နေမယ်ဆိုလို့ရှိရင်ဒါသူဟာတဲ့လွဲမှားမှုပဲလွဲမှားမှုတွေဖြစ်နိုင်တယ်ဒါကတကယ်လည်းရှိနေတာကိုပြောပြတာပေါ့ကိုမသိတာတွေဘယ်လောက်များနေမှမသိဘူး ကိုမသိတာတွေကိုကိုမတွေ့ဘူးတာတွေလွဲမှားနေတာတွေအများကြီးဟောနေတာတွေရှိတတ်တယ်ပေါ့နော်အဲကြောင့်မို့မလွဲစေခြင်းလို့ပြောတာမြတ်စွာဘုရားကိုယ်တိုင်ကိုကမလွဲစေခြင်းဘာဆိုလိုတာတော့သိအောင်ကြိုးစားသိအောင်ကြိုးစားပြီးတော့မှဘုရားဟောတဲ့အတိုင်းဟောမဟုတ်တာကိုထင်တဲ့အတိတ်ပဲတွေပြောမယ်ဆိုရင်လွဲမှားကုန်မှာပဲဒါကြောင့်မို့ဒီဘုရားဟောတဲ့တရားကိုဟောပြီဆိုလို့ရှိရင် အလွဲမှာဟောလို့ရှိရင်ဘုရားကိုဆွဆွဲရရောက်တယ်အကုသိုလ်လည်းဖြစ်တယ်တကယ်အကုသိုလ်ဖြစ်တယ်ကိုယ့်ကိုယ်လည်းဖြည့်ဆည်းရရောက်တယ်အကုသိုလ်ဖြစ်ပြီးကိုယ့်ကိုဖြည့်ဆည်းရရောက်တယ်မကောင်းမကောင်းသူတွေလည်းဖြစ်တတ်တယ်ဒါကြောင့်မို့လို့ဖះဟောတဲ့စကားလုံးကိုသုံးမယ်ဆိုရင်အတိအကျနားလဲအောင်မှတ်သားပြီးတော့မှအတိအကျတာကိုပဲဟောတာအကောင်းဆုံးပဲလို့သင်ယူတဲ့အခါမှာနာယူတဲ့အခါမှာလည်းပဲထို့တူရဲ့ ရသော်ပြဟောတဲ့အထိပ္ပယ်အတိုင်းနားလည်အောင်ကြိုးစားအထောက်ကြရမှာဖြစ်တယ်။တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့အလကတုပမတုံမှာမြတ်စွာဘုရားကမွေအဖမ်းမတတ်တဲ့မွေရဲ့ကြိုက်ခံမှုကြိုက်မှုကိုခံရတယ်။မွေအဖမ်းပတ်တဲ့လူကြတော့မွေရဲ့ကြိုက်တာကိုမခံရဘူး။အဲ့ဒါလိုပဲငါဟောတဲ့တရားကိုကြာကြာနာနာရွေချက်ကောင်းကောင်းနဲ့သိယူမှတ်သားမှသာလဲအကျိုးစီးပွားဖြစ်နိုင်တယ်ဆိုတာကို နာယူမှတ်သားပြီးတရားဓမ္မလာတဲ့အတိုင်းတို့တွေသိအောင်ကြိုးစားအထုတ်ကျင့်ကြံကြရမှာဖြစ်တယ်လို့ကိုစီကိုစီကြိုးစားအထုတ်နိုင်ကြပါစေကုန်သတည်း ရှေ့တဲ့ချမရှင်ဖရာဖရာတို့တို့တို့သည်ဓမ္မအသိဉာဏ်ရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအသိဉာဏ်ရရှိစေရန်ရှိတန်ကြလျက်ဓမ္မသဘင် ဆင်ရင်ခြင်းပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားလူတော်ကို ပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်တိလေးမြတ်စွာ မမတ်သားသာအာယုံထားလျက် နာကြကြပါကုန်၏တရားတော်မြတ်ကိုနတ္တဗဝတ္ထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်အစုစုသည်နိဗ္ဗာန်ချမ်းသာ၏ အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖို့အဖွာဆရာသမားမဆာ၍ကဝသူကဝသာလူနဲ့မြမတတ္တဝအများတို့အားအမြအမြ ဝေငှပါကုန်၏ကုသိုလ်အမြတ်ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလောချာချာသမြာအမြာအမြာအမြာဒီတော်မူကြပါကုန်တော် 아멘. 아멘.